ပြီးတော့သုတတနာသုတတနာဆိုတာကဘုရားဟောကျမ်းဂန်ကြီးပေါ့လေကိုပမာဏနဲ့စာအုပ်ကြည့်ပြီးတော့လေ့လာတာတို့တတိတဲ့ပုဂ္ဂိုလ်ကြီးသံဃာတစ်ဆင့်ဟောပြလို့နာကြားတာတို့သုတအာဂမသုတအာဂမသုတဆိုတာကနားနဲ့ကြားပြီးတော့ပွားရတဲ့ဟာမျိုးပေါ့အာဂမသုတ နာနဲ့ကြားပြီးတော့နှလုံးသားတဲ့ခါကျဆွဲပြီးတော့ထားတာပဲဒီမှာစာတွေ့ကိုခေါ်မှာပေါ့တနည်းအားဖြင့်သုတ္တမယညာဖြစ်အောင်လုပ်တာကသုတ္တခေါ်ပါတယ်သုတ္တမယညာတော့တင်မဟုတ်ဘူးလက်တွေ့ကျင့်သုံးတဲ့အခါဒီကြည့်ပေါ့ဘုန်းကြီးယောဂီလက်တွေ့ကျင့်သုံးနေတာစာကကျွန်းတဲ့အတိုင်းပေါ့သုတ္တမယညာရထားပြီးတော့ဒီတရားတွေသူကျင့်လို့ရတယ်ဆိုတာသုတ္တမယညာရထားပြီးတော့ နေ့စဉ်ကျေသုံးနေတာကျေသုံးနေတာဘာလို့စိတ်ရှင်ကျဲလာတယ်အခုပြရရှိလာတာပေါ့ဒီလိုယုံနာနေကြွယ်လာတယ်ယုံနာကြောင်းကျိုးတွေရှိလာတယ်ယုံနာရှိတဲ့နိစ္စဒုက္ခအနတ္တဆက်လက်ရှိတာဒါအဓိကမသိတာအဓိကမအစ်စ်တော့မဟုတ်သေးဘူးပေါ့အဓိကမအစ်စ်ရဝိညာအတွက်တော့ဖြေတယ်ပေါ့အဲ့ဒါလေးတွေရှင်းလာတယ်နောက်ဝိပဿနာဉာဏ်နဲ့ရင့်ကျက်ပြည့်စုံပြီးတော့ယုံနာကဘာချုပ်ကြီးတဲ့နေပါကိုအရိယမညာပူညာနဲ့မြတ်မပူလိုက်ပြီဆိုလို့ရှိရင်အဲ့ဒါမှတကယ်အရိယ အဓိကမသုတ္တအစေကိုတွေ့ပေါ့ဒီနည်းဉာဏ်တွေ့ဉာဏ်တွေ့ဖြစ်သွားတာသာတွေ့ဉာဏ်တွေ့နှစ်တွေ့ရှိရတယ်ဘုဒ္ဓမှာဉာဏ်ကာလမှာပေါ့လေသူတော်ရှင်ဖြစ်ကြတဲ့အဲပုဂ္ဂိုလ်တွေတတ်နိုင်တယ်များပေါ့လေဒီကိုတဏှာဤတဏှာဤသာသာလေးသာရုစိတ္တလေးလည်းပွားနေရတယ် နာဟုတဲ့တရားတွေလည်းပဲနာကြရနာဟုတာတရားတွေလည်းပဲထမှန်ပြီးတော့နာကြရသံတရားတွေကျင်းကျင်းပြီးတော့သူတကယ်သူ့ခံတရားတွေလည်းလုတ်တာခိုင်တတ်တာပေါ့။ဒါပြီးသုတသုတမယဉာဏ်ကိုပွားနေတာပေါ့။သာရညုံတဲ့အတိုင်းအာထုတဲ့အခါကျတော့အာထုသလောက်ကိုမှအတိညာလေးကြီးတီတီတီအသေးစိတ်ရင်းရင်းလာတာ။ဟောတော်တော်လေးရစ်ကြကြ လပိုင်းကြီးလောက်ဒီအတုတဲ့ပုဂ္ဂိုလ်တွေကတော့အနည်းဆုံးတမဲတဘူရသွားလို့ရှိရင်ဒါပိုင်နိုင်ရဲ့အဓိကမသုတဆိုတာဒါရသွားပြီအဲဒီလိုအနေမျိုးရောက်သွားလို့ရှိရင်တော့အာထုတ်တဲ့နီးရောအာထုတ်လို့တွေ့ထားတဲ့တရားရောဘယ်တော့မှမပြတ်ဘူးကိုပိုင်ပြီတဲ့ဒီလိုဆိုတယ်ဓမ္မတဘူရသွားလို့ရှိတာပိုင်သွားပြီအဲဒါသုတတနာခေါ်တယ်သုတတနာ ဒီဘဝလည်းပိုင်သွားပြီနောက်ဘဝလည်းပိုင်သွားပြီဘယ်တော့မှမပြည့်ကျဲတော့ဘူးအဲ့ဒါအတ္တဒါနဥစ္စာခေါ်တယ်ဘယ်ပုဂ္ဂိုလ်နဲ့မှမဆက်ဆံဘူးဘယ်အရာနဲ့မှမဆက်ဆံမင်းနဲ့ဘေးရန်ကြီးကျင်းနေတဲ့ဥစ္စာတဲ့တစ်စင်းကြီးတစ်စင်းကြီးသာရင့်ရင့်ပြီးတော့တက်သွားနိုင်ကြရှိတယ်ဘယ်တော့မှသူကရော့သွားပြီးတော့သွားကြရမရှိဘူးတဲ့ဒီမှာအဲ့ဒါသုတ္တသနာအခုပြညာနေကာလမှာတရားကြောင့်ရောက်ပြီးတော့အခုလိုတရားတွေနှလုံးသွင်းနေဆိုတာ အာဂမသုတခေါ်တဲ့သာတုဉာဏ်ပေါ့လက်ဒီအားထုတ်လို့ရှိရင်လည်းပဲတွေ့ကြလောက်ပေါ်ပြီးအဓိကမသုတလက်ဒီဉာဏ်ပေါ့အဲ့ဒီဟာလေးကိုရဖို့ဆိုတဲ့သုတတနာကိုပေါ်လို့ရဖို့လာလို့လာပြီးတော့သူဆုံးကြတယ်ဆိုတာကသဘောပေါက်နားလေရမယ်ပြီးတော့အဲသာဂတနာပေါ့သာဂတနာကတော့ တတ်နိုင်သမျှကိုစားသုံးနေတဲ့ကဖဲ့ချေပြီးတော့သူ့ကျေးတဲ့ပကာဒနာမလိုလားဘူးလောကီရှိစိမ်မလိုလားဘူးလွတ်လွတ်လပ်လပ်ကြီးပေါ်လေဒီတိကံစွန်ကြဲခြင်းနဲ့တမေသားပုဂ္ဂိုလ်တွေလည်းပဲအလိုဆန္ဒပြည့်သွားပြီးတော့ကုသနာစိတ်ဆန္ဒရှိကြပါစေသူတောင်းလို့ရှိရင်လည်းပဲအဲမိမိဒီကုသရတဲ့သူကြည့်ရတဲ့တိကံစွန်ကြဲရတဲ့အဲစေတနာအစွမ်းအာနုဘော်ကြောင့် ယုံနာနှပါးလေးချုပ်မြပြတဲ့နိဗ္ဗာန်မျက်မှောက်ပြုရပါစေဆိုတာနိဗ္ဗာန်တခုတည်းဥတည်ပြီးတော့ပေါ့သူတောင်းတာအဲ့ဒါမျိုးကတကယ်သာကအဖြစ်သာကတနာအဖြစ်လွတ်လွတ်ချစ်ချစ်ကြီးပေါ့လေအဲမုဒ္ဒသာကြီးဆိုတာပေါ့လေလွတ်လွတ်ချစ်ချစ်ကြီးတော့ဟုတ်ဟုတ်နင်းနေပဲချစ်ချစ်တော်တော်များများချစ်ချစ်အပြည့်စုံမှချစ်ချစ်ပေါ့လေကိုယ်သတ်နိုင်တယ်များလူသားမျိုးဆိုလို့ရှိရင်လွတ်လွတ်ချစ်ချစ်ကြီးကိုဓမ္မစွန့်လူတာအဲ့ဒါသာကတနာခေါ်တဲ့ တနည်းအားဖြင့်လည်းပဲဘုန်းကြီးတို့ကတရားထုတ်နေတယ်ဆိုတော့သီလရောသမာဓိရောပညာရောပါနေတယ်လေသီလကမလုံကောင်းပြောကောင်းတဲ့ဟာတွေကဓမ္မရှောင်ကျဉ်နေတော့ကာယကံဝစီကံတို့တစ်ဖက်ဆုံးရောက်တဲ့အကျဉ်းတန်းဆုံးကိလေသာတွေသီလနဲ့ဆုံးခွာချနေတာအဲ့ဒါသာကဓမ္မပြီးတော့ပေါ်တိုင်းအာယုံကိုမလွတ်တတ်မှနိုင်ရေးအတွက်စိတ်တွန်းအားကောင်းကောင်းနဲ့ အထုတ်ပြီးတော့ဆွေးနွေးစွာရှိမှလို့ရှိမိရဲ့အာရုံလေးကိုမှစိတ်ကလေးစိုက်ပြီးတော့ကြားအဲ့ဒါသမာဓိကနာအဲသမာဓိနဲ့စိတ်ခဲဖြစ်နေတဲ့ကြည့်နေတာကိုစုံဖတ်တာနော်စွန့်နေတာပဲတစ်ချက်ဒီဒီသားသားလေးမှလိုက်လို့ရှိရင်တစ်ချက်စာဆိုစိတ်ခဲဖြစ်နေတဲ့ကြည့်နေတာလေဒီမှာစွန့်ခွာပြီးတော့ခြားနေတာတစ်ချက်မှတစ်ချက်ခွာလိုက်တာတစ်ချက်မှနောက်တစ်ချက်မှနောက်တစ်ချက်ခွာလိုက်တာပဲစိတ်ချက်မှစိတ်ချက်ခွာနေတာခွာနေတာပဲကြည့်နေတာလေ အော်ဒီတော့မှညာလေးတွေဖြစ်လာတယ်ယုံနာကြီးကိုယ်ယုံနာကြောင့်ကျိုးဒီယုံနာကြီးပဲနိစ္စရူပအနတ္တဆက်လက်ပြီးပိုင်နေမှာရှိနေတဲ့အာရုံပေါ်မှာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားအာရုံထဲမှာသိတဲ့ပြီးတော့ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီအာရုံနဲ့စပြီးတော့ရှိနေတာတွေယောဂအစကိန်းကိုအဲရင်းသွားတယ်မကိန်းတော့မျိုးတခါတည်းပြတ်သွားတာအပြတ်ရှင်းချပလိုက်တာအတိပညာနဲ့ရှိလေလေကိလေသာတွေအပြတ်ရှင်းသွားနေတယ်ပဲအဲ့ဒါကတကယ်သာက

အဲ့ဒါမုဒ္ဒစာကြီးခေါ်တယ်ဒါရိယပုဂ္ဂိုလ်ကြီးကဒီတိုင်းကြီးပဲဘယ်တော့မှလောက်ကြုံမျောဘူးမြတ်ချမ်းသာပါစေဆိုတဲ့အနေနဲ့ပေါ့လေဒီအလုတ်ကသူတော်သူမြတ်ဒီအလုတ်ပဲဆိုတဲ့အနေနဲ့အဲဒီလိုလုပ်လို့ရှိရင်တော့လူကမောရောက်တဲ့ဒီအကျိုးပြုပါစေဆိုတဲ့အနေနဲ့ပေါ့လေဒီလိုအနေနဲ့သာလုပ်တာပကာသနာနဲ့လောကီကျိုးမပြောတဲ့မုဒ္ဒစာယူဆိုတာပေါ့လေဒီစာကတနာလည်းပဲပြည့်ဝသွားတယ်ဗဂတိကြီးရှိကိုစွန့်ကြဲတဲ့စာကတနာနဲ့ ကျူတိုင်းကျူတိုင်းမှာဓမ္မသီလသမာဓိပညာနဲ့စွန့်ခွာခြင်းနဲ့ကြည်နေတာတွေကိုစွန့်ခွာချပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံပြီးတော့အရိယာမင်းနဲ့အပင်နဲ့ဆက်တဲ့ကြည်နေပြီးပြန်လာမရှိအပြီးတိုင်တစ်ခါလဲခွာချတာခွာချလိုက်တယ်သာဂဒနာတဲ့အခုဘုန်းကြီးတို့ယောဂီတွေအဲ့ဒီသာဂဒနာမိမိကန္နာမှာပြည့်ဝအောင်လို့ဒီမှာလာရောက်ပြီးတော့အားထုတ်ကြတာအားထုတ်ကြတော့ဒီမှာဒါနစီရနာလေးဒီလည်းပဲ

အခြေခံယုံနာကွဲပြီးတော့ယုံနာကြောင်းကျိုးပြီးသိပြီးတော့ယုံနာကြည့်ရအိသဒုက္ခအနတ္တဆက်လက်ပြီးသိတာသိလာတာပြီးတော့ရိတ်ကလေးပေါ်ရိတ်ကလေးပြောဖတ်တွတ်တွတ်လေးသိလာတာပထမဆိုလို့ရှိရင်အကျဉ်းစားယုံနာသဘောတရားကိုပဲအဲအတုံးလိုက်သေးတယ်အလုံးလိုက်ခဲလိုက်တော့မှပြီးအောင်တော်လိုက်နေတာပြီးအောင်ဟဆိုတဲ့အနေနဲ့လွတ်လွတ်ထွက်သွားတာဒီအများကြီးပဲမမီပဲနဲ့ဒီမှာကြားနေတယ်လက်ကြားရင်ကြားနေကြတာလေး အများကြီးပေါ့နောက်တော့နိုင်မခံကျိုးပေးတဲ့စိတ်နဲ့ပေါ့လေအရှင်းဒါတဲ့ဇွဲနဲ့ကျုံးပြီးတော့မှတ်တဲ့အခါကျတော့အကျဉ်းစားကိုလူရုပ်တော်နာတော်တို့သိလာတယ်အကြောင်းလေးတွေပါထည့်တည်လာတဲ့အဲဒီကြောင်းကျိုးဆိုင်တော်ကြီးတို့ပြည့်နေတဲ့ယုံနာတရားတို့ဖြစ်ပေါ်ပြီးတော့ကိုယ်ပြောက်ကမြဲပုံလေးတွေတည်တည်လာတယ်သူဘောတိုင်းဖြစ်ပုံလေးတွေတည်လာတယ်အာဟုဇာမုတ်ပုံတွေတည်လာတယ်ဟောဒီကမှတစ်ဆင်းဆက်ပြီးတော့ရိတ်ခလဲပေါ်ရိတ်ခလဲပြောက် ပိုင်နေစွာရှိမိတဲ့ယုံနာသဘောရဲ့အစနဲ့အထုတ်နှစ်ပိုင်းနဲ့အစဖြစ်ပေါ်မှုလည်းပြီးလာတယ်အထုတ်ပြစ်မှုကိုလည်းပဲတော့ပြီးလာတယ်ဥပယတ္တကာမိဆိုတာပေါ့ဖြစ်တဲ့ဉာဏ်ကိုပြီးလာတဲ့ဉာဏ်အဲ့ဒါပညာပေါ့ဗျာပညာကြီးကတော့ဟုတ်ဒါပိုင်းလာတာအဲ့ဒီအဲ့ဒီပိုင်းရောက်လာပြီဆိုလို့ရှိရင်အလင်းရောက်ပိဋိပတ်တ္တိစရှိတဲ့တရားရတာပြီးပြီသူသူရဲ့ရှိလိုက်တာမှာအမှန်တူတာပဲ အဲ့ဒီကအစဟောဒီအဲဒီလောက်ဉာဏ်ပိုင်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာနောက်မဆုတ်ပါဘူးဖွင့်သားလို့ရှိရင်ဆက်တာအားတို့အကြာကျင်မဲ့ယုံနာတော်ဘာချုပ်ကြီးတဲ့နေဗံကိုအရိယာမင်းညာပူညာနဲ့မျက်မှောက်ပြုပြီးသွားပြီအဲ့ဒါကတော့တကယ်ပိုင်နိုင်တဲ့ပညာကြီးကိုဥစ္စာပေါ့ဝိပဿနာပညာအထူးသဖြင့်ယုံနာရဲ့အဖြစ်ပြခတ်တတ်တဲ့ဉာဏ်နဲ့ ဥဒိယပိယဉာဏ်ကသာပြီးတော့နောက်ပိုင်းဥပဒနာဉာဏ်လေးဒီမှာတစ်ချက်ဆက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သိမြင်တဲ့မဉာဏ်တဲ့အဲ့ဒါပညာလေးဥတော်ဟုတ်တာမဉာဏ်ဆိုလို့ရှိရင်လည်းပညာနဲ့ပြီးပါသွားပါပြီအဲ့ဒီအတိညာရှိထားတဲ့ပုဂ္ဂိုလ်ဟာလေရှင်ရှင်လုံးညွန်ညွန်တုံလေးလည်းပဲတော်တော်ရသွားပြီအကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဒါအကျိုးရှိလားမရှိဘူးလားလို့စဉ်းစားလို့ရှိရင် အကျိုးမရှိတဲ့ဟာကိုအကျိုးမရှိမှသိပြီးတော့လွယ်လွယ်နဲ့ရှောင်တယ်အကျိုးရှိတာကိုအကျိုးရှိမှသိပြီးတော့သိတော်သလိုဒီမှာလုပ်တယ်အဲ့ဒီစဉ်းစားဉာဏ်ကြီးတော်တော်ကောင်းပါပဲအကျိုးရှိနေမယ်လို့ဒါတော်သလားမတော်ဘူးလားဆက်စဉ်းစားသေးတယ်မတော်သေးလို့ရှိရင်အကျိုးရှိနေမယ်လို့မလုပ်ဘူးတော်မှလုပ်မတော်လို့ရှိရင်မလုပ်ဘူး သဗ္ဗယသံဃင်ဆိုတာပေါ့ဒီအဲ့ဒါကြီးလည်းပဲတိတိကျကျဖြစ်သွားတယ်ကာရကသံဃင်ကျေးစီလားမရှိလားစဉ်းစားတာကကာရကသဗ္ဗယသံဃင်စစ်တော်လားမတော်လားစဉ်းစားတာကသဗ္ဗယတဲ့အဲ့ဒါပါဠိဟာရိကပညာခေါ်တယ်ပါဠိဟာရိကပညာဆိုတာကအကျိုးမရှိမတော်တဲ့နေဟာကိုကြောင်ရှားပြီးတော့ကျိုးရှိတော်တဲ့နေဟာကိုထောင်ပွားတဲ့ပညာတဲ့အကြောင်းပညာအဆောင်ပညာပေါ့ အဲ့ဒီပညာရသွားတယ်အဲ့ဒီပညာသိထားတဲ့ပုဂ္ဂိုလ်ဟာလူပိကသွားပြီအကြောင်းအရာတစ်ခုနဲ့စလာလို့ရှိရင်ဘယ်တော့မှရုပ်ပြမလုပ်သေးဘူးကျိုးရှိမရှိတော်မတော်သိနေသေးတယ်ရုပ်မရှိဘူးမတော်ဘူးဆိုလို့ရှိရင်ကြောင်းလိုက်တယ်မကြောင်းကြောင်းလိုက်တော့ဘာဖြစ်လို့ဘေးဥစစ်ဘူးပေါ့ပြီးတော့စစ်တော်တဲ့အခါရောက်ပြီဆိုလို့ရှိရင်ပြုတ်လို့တယ်ပြုတ်လို့တော့ဘာဖြစ်လို့အကျိုးတွေရှိလာတယ်ပြီးတော့ လက်တွေ့ရှင်းသုံးလို့ဝိပဿနာဉာဏ်ကအစမဉ္ဇဉ်ပူဉာဏ်နဲ့ဆက်ဆက်ပြီးတော့နောက်ပိုင်းမှာခုနပါဠိခါရိကပညာခေါ်တဲ့သရကတမ္ပဇင်သဗ္ဗယတမ္ပဇင်ပေါ့လေအဲ့ဒီတမ္ပဇင်တရားနဲ့ပြည့်စုံတဲ့လိမ္မာတရှိထားတဲ့ပုဂ္ဂိုလ်ဟာတဲ့အဲ့ဒီအလိမ္မာတကလေးကဉာဏ်ပြည့်အောင်လုပ်ထားတဲ့ပုဂ္ဂိုလ်ကိုတဲ့သိုးသိုးဝါးဝါးပေါ့ဘဝကြီးဖောက်ပြန်သွားအောင်လို့ ပြစ်မထားတော့ဘူးအမြဲတမ်းသူကထိမ့်ကြောင်းပြီးတော့ပေါ့လေနောက်ကသုံးမပေးနေတာသုံးမပေးနေအဲ့ဒါဆရာပဲအခုလူလောကမှာသိကျင်စေခဏပေါ့လေအာကိုရတဲ့ဆရာကြီးဆိုတာတွေ့ရပါတယ်ယဟန်ဆရာလည်းရှိတယ်လူဆရာကြီးလည်းရှိတယ်ဟောဒီမှာဒါပေမဲ့ဒီဆရာကြီးကဒုက္ခအားလျော်သွားပဲဖြစ်ပေါ်လာပြီးတော့နောက်ဆုံးကုကံနဲ့ပဲသူသွားကြမှာဘယ်ဘဝကြီးရောက်ကြဦးမလဲမသိဘူးနောက်ဘဝကြီးဆုံးတွေ့ဒီမှာဆုံးတွေ့မှာ အဲ့တော့ယခုဘဝမှာသိခါရတဲ့ပုဂ္ဂိုလ်ဆရာအာဟုတခုပြုပြီးတော့မြတ်စွာဘုရားသုဆုံးမကျဖြစ်တဲ့သူတော်ကောင်းတရားကြီးကြားနာပြီးတော့လက်တွေ့ရှင်းသုံးခြင်းဖြင့်သဘောမှန်လေးကိုသိမြင်တဲ့ဉာဏ်လေးတဲ့အတိအမှဉာဏ်ပညာလေးကိုပြည့်စုံလောက်ထားလောက်ထားပြီးတော့မပြည့်မပြည့်အောင်လောက်ထားပြီးတော့အဲ့ဒီလောက်ထားလို့ရရှိထားတဲ့အတိပညာကကိုယ့်အတွက်ဘဝတစ်လျှောက်မှာတဲ့ကြောင်ကြုံကြောင်ကြားကအနှံ့

ပတ္တာသတိတန်လျာတစ်လျှောက်မှာဆင်းရဲဒုက္ခမရောက်ရအောင်လို့သွန်တင်ပြတာဆရာအနေအချင်းသွန်တင်ပြတာသို့ဆုံးမှတော့အရာတွေကပညာအတိအလိမ်မှာဉာဏ်ပညာပါပဲဒီလိုဆိုတဲ့ဆရာအနေအချင်းသွန်တင်တဲ့ပါပါလို့တဲ့အတိပညာပါပဲအခုဒီမှာတရားလာတော့တယ်ဆိုတာပညာလေးဟုသောဥစ္စာရအောင်ပြုလုပ်ခြင်းဖြင့်ကိုယ်အတွေ့ဘဝတစ်ချောင်းလုံး နှလုံးသားထဲမှာအမြဲတမ်းကပ်ပြီးတော့သွန်သင်မဲ့အတိအမှဉာဏ်ပညာဆရာကိုလည်းပဲရအောင်လုပ်သည်အမြဲတမ်းကိုနှလုံးသားထဲမှာဆရာကြီးကိုတင့်ထားတဲ့အလုပ်ပဲဆရာကြီးကြည့်အောင်လုပ်တဲ့အလုပ်ပဲဆိုတာဘုန်းကြီးတို့ကောင်းသဘောပေါက်နားလည်ထားရမယ်။အင်းဒါကဒါကပြည့်စုံသွားပါပြီဒီမှာအဲ့တော့တပါ

အမတ်ချုပ်ကြီးကိုမြတ်စွာဘုရားကဖြည့်ရှင်းပြီးတော့ပြတယ်သူကအမတ်ချုပ်ကြီးကလောကီပစ္စည်းတွေကိုသူကအမြတ်တလို့ထားပြီးတော့တအံတအောပေါ်လေးတွေမှာမြတ်စွာဘုရားလျှောက်ထားတယ်အဲ့ဒီတာတော့ကြောက်ထားတဲ့ဟာတွေကသိဟာတွေကဘာမှအဆူကြီးကြမရှိဘူးအများနဲ့ပတ်သက်ပြီးတော့ပေးရမကင်းတဲ့ဥစ္စာတွေလောကလူသားတွေလို့ဖြစ်လာပြီဆိုမကင်းရမကင်းကြောင့်ဘုရားကြောက်နေပြီလေဥစ္စာအစလောက်တော့လောက်ထားမှာဟာတွေပါလေဒါပြီးနေလို့ ပေးရနေမကင်းဆိုတာတွေကအများနဲ့ဆက်ဆံရတယ်ဟောအများနဲ့မဆက်ဆံတဲ့ဘေးရန်ကျင်းတဲ့ဥစ္စာကတော့ဒါတွေပဲအမတ်ထုတ်ကြီးတဲ့မြတ်စွာဘုရားကဥစ္စာ9မျိုးကိုပြောကြပါအဲဒီဥစ္စာ9မျိုးကိုအရိယာနအရိယာဥစ္စာကိုလည်းပဲကျမ်းဂန်များမှာတင်ပြထားပါတယ်အဲ့တော့အခုအာလုံးထုတ်လိုက်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတတိဟာအခုဒီကိစ္စရောက်ပြီးတော့ မြင်ရတဲ့ရုပ်ဝတ္ထုဥစ္စာတွေပေါ့ဉာဏ်နဲ့ဆက်ဆံတဲ့ဒိယမကင်းတဲ့ရုပ်ဝတ္ထုဥစ္စာတွေကိုကိတ္တခဏမျက်နှာတွဲပြီးတော့မမြင်ရတဲ့ဘုရားအလိုတော်ကြတန်တရားလျှောက်မှာကိုယ့်အတွက်ကိုယ့်နောက်ကိုတကောက်ကောက်ပါနိုင်တဲ့ဥစ္စာ9မျိုးတဲ့အများနဲ့မဆက်ဆံပြီးတော့ဘေးရန်မှာကင်းအဲဘေးရန်လွတ်ကင်းတဲ့ဥစ္စာတွေတဲ့လာရောက်ပြီးတော့ဓမ္မအထုတ်နေကြတာဓမ္မစီးပွားတွေတရားကိုလာရောက်ပြီးတော့အထုတ်နေကြတာ

ပတမသတ္တမပတ္တံပတ္တံသတိလံသပတာရံဓမ္မသတ္တနံအနုယုံစေတာမေတာအနုယုံစေတာမေတာဝီသရံဗုဒ္ဓနာသာရဏံသတ္တနာပရာတရားတိဟူသောဥစ္စာ၎င်းဒီလာတနာဒီလာတိဟူသောဥစ္စာ၎င်းဟိရိတနာကျူးစီရတရားနဲ့မကောင်းမှုအာဟုတုတွေမှာစစ်ချင်းခေါ်တဲ့ယူမှုသက်ဆုံးခြင်း

ဓာတုပိုင်ကြောင်ရှိတာရှိတာကိုလှုပ်ထားသောမျိုးပေါင်းတာမျိုးပေါင်းသမီးကိုအတ္တလိတော်တိမသိရသည်ဟူ၍ဝါကျေဝသူဟူ၍အာဟုပြဆိုင်သောသူတော်ကောင်းတို့ကမူကြကြကုန်၏မသိရသူတဲ့မသိရသူဆိုတာကျေဝသူပဲအမြမမြင်နိုင်တဲ့ဓမ္မအင်းကျေဝနေတာမြင်နေတဲ့ဒီရှိရှိရှိပြီးကျေဝနေတာအဘောကံတတ္တဇီတံတတ္တတုအရိယဥစ္စာခုနှစ်ပါးနဲ့ပြည့်စုံသောပုဂ္ဂိုလ်၏ ya ea aya ụairigụụ i ee eedwaagị aa eewa nnaụ na-erewa rọoilo hazi ya ogoairi hw nw naernwu w dna niria pa d

သာသနာကိုယ်လုံးစိတ်သုံးမျိုးလုံးညီကြီးကြောင်းဖြစ်တဲ့ဒီလသမားကြီးသူများခေါ်တဲ့အရှင်တရားကိုသာသနာဘုရားမြတ်စွာသာသနာသာသနာမြတ်စွာဘုရားသုဆုံးမရှိတဲ့သာသနာတော်ကိုတရံအမြဲမပြသတိချက်လျက်အနိယုံစေခဘုရားမသိအထုပ်ကြရသည်အဲ့တော့အခုဒီမှာချုပ်ရရမှာပါ လောကီစီးပွားတွေထိုက်တာကိုယန္နာထားယန္နာထားတဲ့အခါမှာမိမိတို့မှာနေရတဲ့အခိုင်အတန့်ကြိုးစားသလောက်ဘုရားအလိုတော်ရအများနဲ့မဆက်ဆံဘေးရန်ကင်းအနိုင်မကျင့်နိုင်တဲ့ဥစ္စာတွေတဲ့အဲဒီဥစ္စာတွေနေတိုင်းနေတိုင်းနိုင်တိုင်းနိုင်တိုင်းမနေ့တိုင်းမနေ့တိုင်းစက္ကန့်နဲ့စက္ကန့်နဲ့ကိုသူစောင်းတယ်သူစောင်းတော့သူစောင်းတဲ့လောက်ကိုမှ တရားသဘောလေးတွေးသွားပြီဆိုလို့ကြီးဟာဟုတ်တယ်မှန်တယ်ဆိုတာဟောတရားတရားကြီးဖြစ်လာတာထူးခြားလာတာပေါ့မလုံကောင်းပြောကောင်းနေရာတွေလက်တွေ့ကြကြသမားဒီကသမားကြီးအဲသမားကြီးပညာအကျင့်ကျင့်ရင်းဖြင့်ဒီလာတွေကလည်းအလိုလိုပဲထူးထူးကြဲကြဲပဲဒီမှာပြည့်စုံနေတော့ဒီလာတွေကတော့ဥစ္စာလည်းပဲဒီမှာတိုးတက်နေတာပြီးတော့ဒီလိုအကျင့်ကြီးကျင့်နေရတယ်ဆိုတော့အကုသိုလ်ကြီးဖြစ်မှကြောက်လို့ပေါ့ကျင့်နေရတာ တယ်။အောင်ကျင့်တော့ကျင့်မှုရဲ့ကျင့်မှုတရားရဲ့ပြည့်စုံမှုလေးတွေဒီမှာထိုက်တန်များရှိလာပြီဆိုလို့ရှိရင်ဒီတရားတွေလက်လွတ်သွားမှာသိတော့တာဒီတရားတွေလက်လွတ်ပြီးတော့မကောင်းမှုအဝတ္တုဒုစရိုက်တရားတွေဖြစ်လာမှာကိုရုံးဆက်ဆိုပြီးတော့ပြက်လာတာကြောက်လာတာဒါလေးတွေဖြစ်လာတာယောဂီတွေရှိပြီးပြီးတော့ဥစ္စာလည်းပဲဒီမှာအဲရှားဝေစုကောင်းဖြစ်သွားပြီုဒ္ဓဘာတိဟူသောဥစ္စာလည်းရှားဝေစုကောင်းဖြစ်သွားပြီထိုက်တန်သမျှရည်ရင်နေစဉ်ဟောလိ အဲတရားဒီနာကြတာတိတမယဉာဏ်ဤပွားရတာပွားထားတဲ့အတိုင်းလည်းပဲနာထားတဲ့အတိုင်းလည်းပဲလက်တည်ကျင့်သုံးရတာကျင့်သုံးတော့အတွေးလေးကြီးရှိထားတာဟောတိတတိဥတော်ဥစ္စာလည်းပဲဒီသိနေတယ်မှာတိုးတက်နေတာဒီတော့တတ်နိုင်တယ်မြတ်အဲစွန့်ပြတ်သေးကံရတာတနည်းအားဖြင့်လည်းသီလသမာဓိပညာအကျင့်တရားတွေကျင့်နေတော့ကျင့်နိုင်ကျင့်နိုင်ကိလေသာတွေစွန့်ခွာချနေတယ်သာဂရိကဥစ္စာလည်းပဲဒီမှာတိုးတက်နေတာ ကျုံနာကွယ်မှုကသာဥပဒနာဉာဏ်နဲ့ဖြစ်လာတာဒီတည်းရေကလေးပေါ်ရေကလေးလို့ဖတ်တွက်တွက်ပေါ်လေအဲယုံနာအဲဖြစ်ပြလေးကြီးမြင်လာတာဥပဒနာဉာဏ်နဲ့တဲ့လောက်ယုံနာတော့ချုပ်ကြီးနဲ့နေပါမြန်မာပြလိုက်ပြီဆိုလို့ရှိရင်ဘသူကသိလို့မပြည့်ပြည့်နဲ့လို့အစေရဘသူကမှအနေမကျင့်နိုင်တဲ့ပညာရည်ဟူသောဥစ္စာတဲ့ဒီနည်းအားဖြင့်လည်းပဲအဲပုဂ္ဂိုလ်ဆရာကြီးအရင်ပြုပြီးတော့ပေါ့လေ တန်တရားတစ်လျှောက်လုံးမှာပုဂ္ဂိုလ်ရှိရာမတွေ့ဘူးပဲလို့နှလုံးသားထဲမှာအမြဲတမ်းဆွဲပိုက်တော့သွားတဲ့သူညာကြီးကတော့ဆရာတဲ့ကိုယ့်ကိုအမြဲတမ်းတုံ့ပြန်နေတဲ့ဆရာကိုကြောင်ကြောင်ကြောင်ကြကအနှံ့တကာအမြဲတမ်းတုံ့ပြန်တဲ့ဆရာလည်းတခါတည်းတပါးတည်းဖြစ်သွားပြီသိချတဲ့ဆရာလည်းဖြစ်သွားပြီဒါတော့မှမှုတ်မွားဆရာလည်းမရှိတော့ဘူးအဲ့ဒါပြေကြအောင်လုပ်တာသမဏကောင်းပါတယ်အဲ့လိုမျိုးဆိုဘုရားကဟောကြားလိုက်တဲ့အခါမှာခုန ရောဟဏတထေးရဲ့ရေးမိဂါရတထေးမိဂါရတထေးရဲ့ကျွယ်ဝကုန်လို့ပေါ့လေဒီမှာတအံတော်နဲ့ကြီးကျူးနေတာဘာမှမဟုတ်ဘူးဆိုတာကောင်းသဘောပေါက်ပြီးတော့မြတ်စွာဘုရားခေါ်ကြတဲ့တရားတော်သဘောကြပြီးတော့ဒီလည်းပဲဒီမှာထိုက်တန်လို့တရားတွေရသွားတယ်ဆိုတာကိုအဲ့ဒီဒေသနာနဲ့အညီပေါ့လေဘုရားတို့ဒီကဓမ္မတွေကဉာဏ်ရှင်လူအပါဝင်ပေါ့လေဒီမှာဓမ္မတွေ

Amen.